ဒီနေ့2021ခုနှစ်ဖေဖော်ဝါရီလ29ရက်စနေနေ့ညနေ9:00နာရီချိန်ထိတော့ဓမ္မကမ္မထာလမ်းစဉ်ပိုင်းတရားခုဘုလိုပရိသတ်သမုပ္ပါတရားတော်သင်ယူလေ့လာနေကြတာပေါ့ပရိသတ်သမုပ္ပါတရားတော်မှာအဝိဇ္ဇာပစ္စယသင်္ခါရမသိမှုသစ္စာလေးပါးမသိမှုကြောင့်မို့သင်္ခါရတရားတွေဖြစ်တယ်သင်္ခါရတရားဆိုတော့က ပုံညာပြီးသင်္ခါရကုသိုလ်ကာမဝဒရာကုသိုလ်ရူပဝဒရာကုသိုလ်ကံနေပြုလုပ်ကြတယ်နောက်အပုံညာပြီးသင်္ခါရအကုသိုလ်ကံနေပြုလုပ်ကြတယ်အာနိစာပြီးသင်္ခါရအာရိပဝဒရာကုသိုလ်ကံနေပြုလုပ်ကြတယ်ဘုန်းကြီးတို့မနေ့တုန်းကပြောသွားတာကပုံညာပြီးသင်္ခါရခုဘုန်းကြီးတို့လုပ်နေတဲ့တရားစာတွေသင်တာတို့တိလာယူတာတို့ တရားတွေအထုတ်တာဇံမရမချင်းဟာကာမတရာကုသိုလ်ပါပဲဇံရသွားရင်တော့ရူပဇံရတာရူပကုသိုလ်ပေါ့မဲ့ညာဖုံညာမရမချင်းဟာဝိပဿနာတွေဝိပဿနာဉာဏ်တွေဘလောက်ဖြစ်ဖြစ်မဲ့ညာဖုံညာမရသေးဘူးရတော့ကာမတရာကုသိုလ်ကံတွေပဲဖြစ်ပါတယ်ခုဘုန်းကြီးသင်ရတဲ့ကာမတရာကုသိုလ်ကံပဲ ယောဂီတို့ခုတရားတွေလေးလာနေရတဲ့ကာမဒရာကုသကံဝေယောဆာလုံးနေတဲ့ကာမဒရာကုသကံတွေပဲမှတ်ထားမယ်ဒီနေ့ပြောမှာတော့အပုံညာဘိသင်္ကာရအပုံညာအဘိသင်္ကာရအပုံညာဆိုကုသိုလ်ရဲ့ဆန့်ကျင်ဘက်အကုသိုလ်ပေါ့ဗျာအကုသိုလ်က12မျိုးရှိတယ်ဒါကြီးလည်းဘုန်းကြီးတို့မပြောမဖြစ်တော့ပြောရမှာနော်နားထောင်တာမယ် ဒီတရားတွေလေ့လာပြီဆိုတော့လည်းဘေးဓမ္မမဖြစ်မနေပြောရတာဘေးဓမ္မတွေနားလည်မှပဲရှစ်ဆက်သွားလို့ရအပုံညာဝိသင်္ခါရဆိုမကောင်းမှုအကုသိုလ်က12ပါးကိုပြောတယ်အကုသိုလ်က12ပါးဘာတွေလဲဆိုလေဒီဆရာတော်ဘုရားကြီးလောရှိဒေါနိမောလနိစနိအကုသိုလ်လောဘအရင်ခံဖြစ်တဲ့စိတ်က 10မျိုးရှိတယ်ဒေါသအရင်ခံဖြစ်တဲ့စိတ်ကလည်း2မျိုးရှိတယ်မောဟအရင်ခံဖြစ်တဲ့စိတ်2မျိုးရှိတော့အလုံး12မျိုးပေါ့ဗျာမောဟအရင်ခံဖြစ်တဲ့စိတ်ဒေါသအရင်ခံဖြစ်တဲ့စိတ်လောဘအရင်ခံဖြစ်တဲ့စိတ်လောဘအရင်ခံဖြစ်တဲ့စိတ်ကများတာပေါ့အဲတော့လောဘအရင်ခံဖြစ်တဲ့စိတ်ကိုလောဘမှုစိတ်၈ပါးလို့သုံးပါတယ် အဲ့ဒီ၈ပါးကြောင့်ဒီနေ့လေ့လာကြမယ်နော်တခုတည်းလိုချင်မှုနှစ်သက်မှုမြင်မယ်ကြည့်မယ်နားထောင်မယ်စားမယ်တောက်မယ်သုံးမယ်လောဘခြေခံဖြစ်တာလောဘစိတ်နဲ့လောက်တာပဲအဲ့လိုလောဘစိတ်နဲ့လောက်တဲ့အခါကျတော့ဝမ်းမြောက်ဝမ်းသာစိတ်နဲ့လောက်တဲ့လောဘရှိတယ်ဒီကလေးဝမ်းမြောက်ဝမ်းသာစိတ်မရှိဘူးတာမန်စိတ်နဲ့ လုပ်တဲ့လောဘမျိုးလည်းရှိတယ်လောဘစိတ်နဲ့ဝမ်းမြောက်ဝမ်းသာဖြစ်ရင်လောဘမှုသောမနာတာဝမ်းမြောက်ဝမ်းသာမဖြစ်ဘူးဆိုရင်တော့ဥပ္ပခခေါ်တော့တာမန်စိတ်မျိုးပြောတော့အဲတော့လောဘကနှမျိုးမှတ်ထားမျိုးဝမ်းမြောက်ဝမ်းသာဖြစ်တဲ့လောဘနဲ့ဝမ်းမြောက်ဝမ်းသာမဖြစ်တဲ့လောဘသောမနာတာနဲ့ဥပ္ပခါ အဲ့ဒီဒေါမနတမှာလည်းဘုန်းကြီးတို့ဒိဋ္ဌိပါတာမပါတာဒီနေရာဒိဋ္ဌိဆိုတာကလူနားလည်အောင်ပြောရင်တော့ဟိုဒီဟာဒီစာချင်းကြောင်းမှာဘုန်းကြီးကိုယ်သင်္ကန်းကိုသုံးတာပေါ့လောဘခြေခံသုံးဒီသင်္ကန်းလေးကိုနှစ်သက်နေတယ်ဆိုဒါလောဘခြေခံတော့ဟိုကိုယ်သင်္ကန်းကိုသုံးတာပဲဒါတော့ပြစ်မရှိဘူးဒီလိုသွားပြီးတော့ယူဆိုင်တော့ဒါတော့ဒိဋ္ဌိပါတာပေါ့ဗျာ နော်ဒီမှာသူပြတာအဲ့ဒါလေးနဲ့နည်းနည်းလေးကပ်ပြောင်းမယ်နော်ဒါမှမှတ်မိလောဘဆိုလိုချင်မှုတဏှိတမှုသဘောကျမှုဒါလောဘအဲ့ဒီလောဘနဲ့ပတ်သက်ပြီးဒီမှာ၈မျိုးဖြစ်တယ်ဝမ်းမြောက်ဝမ်းသာနဲ့ဒီလိုချင်တတ်မှုမှုဟာဝမ်းမြောက်ဝမ်းသာနဲ့ဖြစ်တာရှိတယ်တခါတလေတာမန်ဝမ်းမြောက်ဝမ်းသာစိတ်မဖြစ်ဘူးတာမန်လိုချင်တတ်မှုဖြစ်တယ်ဝမ်းမြောက်ဝမ်းသာနဲ့ဖြစ်တဲ့လိုချင်တတ်မှုကိုသောမနတ္တ ဝမ်းမြောက်ဝမ်းသာစိတ်မဖြစ်ဖဲနဲ့လိုချင်တတ်မိမှုကိုဥပေက္ခလို့ခေါ်တယ်အဲ့ဒီနှစ်ခုမှာပဲတခါဒိဋ္ဌိပါတာမပါတာထပ်ခွဲရပါတယ်ဒိဋ္ဌိဆိုတာကဘာလဲဆိုတန်တရားပြည့်ရှိတယ်လို့ယူဆတာနော်တန်တရားပြည့်မရှိဘူးလို့ယူဆတန်တရားပြည့်မရှိဘူးလို့ယူဆရတာဒိဋ္ဌိပါတယ်လောဘနဲ့အခြေခံလို့ရင်တော့သူကအပြစ်ရှိတာပဲ လောဘဆိုမျက်ရှိတာမသိလို့လိုချင်တာလိုချင်ဒါပဲလေမသိလို့လိုချင်တာလိုချင်တော့ပြုတ်လုပ်တယ်ဆိုဒါအမှန်တိုင်းမသိတဲ့လောဘမသိလို့လိုချင်တာဆိုဒါဒိဋ္ဌိပဲလောဘနဲ့လို့ရင်ဘုန်းကြီးတို့သူပစ္စည်းပဲပြေကိုပစ္စည်းပဲဘုပစ္စည်းပဲသုံးသုံးအပြစ်ရှိတယ်အဲ့တော့ကိုကဘလို့ထင်လိုက်အပြစ်မရှိလို့ယူဆပြောင်းပြန်အဲ့ဒါမှားရင်းတဲ့ဒိဋ္ဌိပေါ့ဒီမှာတော့ တာမန်ဒိဋ္ဌိပဲသုံးတာနော်ဒါတော့မိစ္ဆာဒိဋ္ဌိမှားတယ်မှားရွံ့တဲ့ဒိဋ္ဌိကိုယူရတယ်ဘာဖြစ်လို့လဲအကုသိုလ်ရာပြောတဲ့နေရာဖြစ်လို့ဒီတော့ဝမ်းမြောက်ဝမ်းသာဖြစ်တဲ့လောဘမှာလည်းဒိဋ္ဌိပါတယ်တန်တရားပြည့်မရှိဘူးလို့ယူဆတယ်ဒိဋ္ဌိမပါဘူးတန်တရားပြည့်မရှိဘူးလို့တန်တရားပြည့်ရှိတယ်လို့ယူဆရင်ဒိဋ္ဌိမပါဘူးဥပိ္ပခာမှာလည်းဒီတိုင်းပဲဒီကဒီလေးစိတ်တည်းဝမ်းမြောက်ဝမ်းသာမရှိဘူးဝမ်းမြောက်ဝမ်းသာမရှိတဲ့လိုချင်မှုတစ်ခုရှိတယ် အဲ့ဒီလူချင်းမှုကလည်းဒိဋ္ဌိပါတာရှိတယ်မပါတာရှိတယ်ဒီလိုမျိုးအဲ့လိုလေးမျိုးခွဲထွက်တာအဲ့ဒီသောမနတဝမ်းမြောက်ဝတ္တဖြစ်တဲ့လောဘမှာဒိဋ္ဌိပါတာမှာလည်းအသင်္ကာရီကသူများမတိုက်တွန်းကိုယ့်ကိုအတတ်တရားလုပ်တာဒိဋ္ဌိပါတာသူများတိုက်တွန်းမှလုပ်တာမျိုးစားစရာတခုကျွေးတယ်ဆိုတော့ဗျာဒီကလေးကစားနေတဲ့ခါကျတော့ဒါဝမ်းမြောက်ဝတ္တနဲ့စားတာဟိုသူတို့ကျွေးလို့စားတာပဲဟွန်း အမတ်တရီလွတ်ပြီးစာနေဒါဒိဋ္ဌိပါတာသူတို့ကျွေးလို့စားငါမှပြည့်မရှိလို့ယူဆဒိဋ္ဌိပါတာဟိုလောဘနဲ့စားနေတတိလို့စားနေနော်အပြစ်ရှိတာပဲဒါဒိဋ္ဌိမပါဘူးတခါလေလေကိုကတကယ်စားလောင်မသိလို့စားနေတာမျိုးကြသူများတိုက်တွန်းတာမကိုကကိုစားတာတင်္ဂါရီကစေတခါလေစားလောင်မသိမှုကမရှိဘူးဒါမှမဟုတ်တခြားပုဂ္ဂိုလ်ကတိုက်တွန်းလို့စားကြည့်တာမျိုးရှိတယ်အဲ့ဒါမျိုးတာတင်္ဂါရီကလည်းခေါ်တယ် ဒီတော့မှတ်ထားဖို့ရကဒီဝမ်းမြောက်ဝမ်းသာနဲ့ဖြစ်တဲ့နေရာမှာလည်းဒိဋ္ဌိမပါတာပါတာခွဲဒိဋ္ဌိပါခဲ့ရင်လည်းအသင်္ကာရိကသသင်္ကာရိကထပ်ခွဲဒိဋ္ဌိမပါတာကိုလည်းအသင်္ကာရိကသသင်္ကာရိကလည်းခွဲဝမ်းမြောက်ဝမ်းသာနဲ့ဖြစ်တဲ့ဒိဋ္ဌိပါဒိဋ္ဌိကတံပြုံပေါ့သူများမတိုက်တွန်းမနဲ့ကိုအလိုလျောက်ပြုတ်လောက်တာမျိုးအသင်္ကာရိကဝမ်းမြောက်ဝမ်းသာဖြစ်တဲ့နော်ဒိဋ္ဌိ ဟောတန်တရားဖြစ်ရှိတယ်ဘယ်သူကပဲတုံတုံဒီလိုယူဆိုင်ဒိဋ္ဌိမပါဘူးဒိဋ္ဌိမပါလာရင်လည်းဒီဒိဋ္ဌိမပါတဲ့နေရာမှာလည်းအသင်္ကာရိကတသင်္ကာရိကနှစ်မျိုးခွဲပေါ့ဗျာဥပေက္ခာမှာလည်းဒီတိုင်းပဲဒိဋ္ဌိပါလို့မပါတာအသင်္ကာရိကတသင်္ကာရိကဒီလိုခွဲရင် လောဘအခြေခံဖြစ်တဲ့စိတ်က10မျိုးပေါ့ဒီနေရာမှာဒိဋ္ဌိတွေအများကြီးပေါ့ဗျာများသောအားဖြင့်တော့ဘုန်းကြီးတို့တွေအတ္တဒိဋ္ဌိကင်းခဲ့တယ်နော်အတ္တဒိဋ္ဌိကငါသူတို့ကယောက်ျားမိန်းမထင်တာပဲ ဒီအတ္တဒိဋ္ဌိကဖြစ်တယ်နော်မညောဖွညာရသွားမှာပဲဒီအတ္တဒိဋ္ဌိကကင်းစင်သွားမှာမညောဖွညာမရသေးတော့ဘုန်းကြီးတို့အတ္တဒိဋ္ဌိကရှိနေမှာတရားထုတ်လို့မညောဖွညာရနိုင်တာကင်းသွားနိုင်တော့နော်အဲအတ္တဒိဋ္ဌိကကင်းခဲ့တယ်နောက်ငါတို့ကယောက်ျားမိန်းမထင်တာတဲ့အတ္တဒိဋ္ဌိနောက်တစ်ခုကဘလို့ထင်သေးလဲဆိုတော့ဒီအတ္တကောင်ဝိညာဉ်ကောင်လေးလို့ထင်တာတချို့ အာသင်္သောအတ္တကောင်ဝိညာဉ်ကောင်တွေရှိနေသေးတယ်ဒါလည်းအတ္တဒိဋ္ဌိပဲအဲ့ဒါပဲရှိနေတတ်တယ်ဟောသေသောမှာဒီလိုမျိုးစုံလောက်တာပဲဒီအတ္တကောင်ဝိညာဉ်ကောင်လေးအတွက်ဒါအတ္တဒိဋ္ဌိခေါ်တယ်နောက်အများသာသံပေဒနဲ့ပြောကြရအောင်သာသံပေဒနဲ့ပြောကြတော့တတ္တရဒိဋ္ဌိဥစ္စေရဒိဋ္ဌိဒီဒိဋ္ဌိကရတံပြုတ်ဒိဋ္ဌိပါတာကအဲ့ဒိဋ္ဌိတွေချို့ကြတော့တတ္တရဒိဋ္ဌိဟောဒီခန္ဓာကိုယ်ရသေအိုမင်းမဆွမ်းဖြစ်လို့သေ ဟုတ်လားယုတ်ကြီးကအိုသွားတယ်အိုသွားပျက်စီးသွားဒါပေမဲ့လို့အသက်ကောင်ဝိညာဉ်ကောင်လေးကမသေးဘူးမပျက်စီးဘူးလို့ဒီလိုယူဆတာသူကနောက်ထခန္ဓာအသစ်ပြောင်းသွားတယ်ဒီလိုယူဆတယ်ပေါ့ဒါတတ္တရဒိဋ္ဌိပဲသူကမြဲတယ်လို့ယူဆတာခန္ဓာကိုယ်ရတော့တက်ကြီးလာသူကသူပျက်စီးသွားတာဒါပေမဲ့ အတက်ကောင်ဝိညာဉ်ကောင်လည်းမပြတ်မပြတ်စီးဘူးဒီလိုယူဆတော့အဲ့ဒါမျိုးအချို့ကြမပြတ်စီးုံနဲ့မကောင်းဒီအတက်ကောင်ဝိညာဉ်ကောင်လေးကိုတူတယောက်ကဖန်ဆင်းတယ်ဆိုယူဆတာမျိုးလည်းရှိတယ်ဒါလည်းတတ္တရဒိဋ္ဌိပဲဖန်ဆင်းနေတော့အုပ်စေတာဒိဋ္ဌိတချို့ကြတော့ရုပ်အာရီသမားတွေပေါ့ဗျာလက်ရှိဘဝပဲသူကလက်ခံတယ်လက်ရှိဘဝနေသိဆုံးသွားပြီပြီးပြီနောက်တော့ဘာမှမရှိတော့ပြတ်သွားပြီ ဒါမျိုးရဥစ္စာဥစ္စီရာဒိဋ္ဌိလို့ခေါ်တယ်ဒီဒိဋ္ဌိတွေကတော့ဘုန်းကြီးတို့ရှိနေမှာပါပဲသောတော်ဘာဖြစ်မှာပဲဒီဒိဋ္ဌိတွေကပြုတ်ကျသွားမှာသောတော်ဘာမဖြစ်ပြီးတော့ရှိနေမယ်ဒီလိုမှတ်ထားမယ်အဲတော့အကုသိုလ်လုပ်ပြီးဆိုလို့ရှိရင်တော့လောဘအခြေခံလောက်ကြတာများပါတယ်နော်ကိုမိသားစုကိုစာဝန်ရေးကိုကြည်ပွားပြီးအောင်မြင်ရေးအစာရရာဟုအနာရရေး နော်ပစ္စည်းဥစ္စာချမ်းသာရေးဒါမျိုးတွေကြည်ကြတာများပါတယ်ကြည်ကြတဲ့အခါကျလောဘအခြေခံလောက်တာများတယ်လောဘအပိုင်းမောဟလည်းပါတော့ဘူးဗျာမသိလို့အဝိဇ္ဇာပေါ့မသိလို့ဒါဒီအာနာတိမြေရဲ့အတွက်ယာရုတေမီတိမြေရဲ့အတွက်အောင်မြင်ကြော်ကြားရဲ့အတွက်လောဘအခြေခံလောက်ကြတာပဲနာမည်ယာရဲ့အတွက်ဘုန်းကြီးတို့ဘုန်းကြီးတွေလည်းတူတူပါပဲတရားသင်တဲ့တရားဟောတဲ့ဒီတရားပညာရဖို့လေနာမည်ယာရဲ့အောင်မြင်ဖို့ အရေးတွေများသောဖြင့်နေရွယ်တဲ့ချိန်မှာများသောဖြစ်တတ်ပါတယ်။နည်းနည်းသက်ကြီးလာတဲ့အခါမှာဒီစိတ်ထားသဘောထားတွေပြောင်းလာ။အဲနောက်တစ်ခုသွားမယ်နော်။ဒါကလောဘအခြေခံဖြစ်တဲ့စိတ်၈မျိုး။နောက်တစ်ခုဒေါသအခြေခံဖြစ်တဲ့စိတ်2မျိုးသွားမယ်နော်။ဒေါသအခြေခံဖြစ်တဲ့စိတ်2မျိုးကဘာလဲဆိုတော့ သူများတိုက်တွန်းလို့ဖြစ်တာသူများမတိုက်တွန်းဘဲနဲ့ဖြစ်တာနော်ဒေါသဆိုပရိကပါပဲပရိကဒေါသပဲခံစားမှုနေနေရဝေဒနာနေနဲ့ဒေါမနတတာကိုလို့သုံးတယ်အဲဒီခံစားတော့မကျေနပ်တာတွေဖြစ်တိုင်းဒေါသဖြစ်တာပဲဒေါသဆိုတာကစိုးရင်ပူဆွေးတာလဲဒေါသပဲတတ်ဖြစ်တတ်ဖြတ်ချင်တာလဲဒေါသဒေါသနှမျိုးမှတ်ထားမယ်နော် ဒေါသကိုတခါတည်းပရိကလို့လည်းသုံးတယ်ဒေါသတွေကများသောအားဖြင့်နာကမဖြစ်မချင်းရှိနေတယ်အတက်ဒေါသအကြဒေါသတတ်မယ်ဖြားမယ်ဆိုမယ်ဆဲမယ်ထုမယ်ရမယ်ဒါတွေကကြတော့အတက်ဒေါသခေါ်တယ်ဆိုရင်တော့ဘူးဆွေးတာငိုကြွေးတာမကျေနပ်တာကိုယ့်ကိုစူးစိုက်လုပ်သေးတာဒါကြတော့အကြဒေါသခေါ်တယ်ရှိနေတယ်အနာဂါရောက်မှဒီဒေါသကုန်းနဲ့နာဂါမရောက်မချင်းဘုန်းကြီးတို့တွေဖြစ်နေဦးမှာပဲ ဒါမဲ့ဟိုသောတာပန်လောက်အစင်ကဆိုင် အပေကြလောက်တဲ့ဒေါသမျိုး မရှိတော့ပေကြတဲ့ဒေါသမျိုးဖြစ်နေတဲ့ရင်အဲ့ဒီပုဂ္ဂိုလ်သောတာပန်မဟုတ်ဘူးဒီလိုမှတ်ထားအဲဒါကြောင့်မို့ဒေါသဖြစ်လာစိတ်ထဲမှာခံစားရတော့ဗျာဒါကြောင့်ဒေါနတာကိုပြီးကတံမျိုးခံစားပြီးဒေါသဖြစ်လဲခံစားတယ်ခံစားတော့ဒေါသဒေါနတာဝေဒနာနဲ့ပရိကဒေါသအတူတူရှင်တွဲဖြစ်နေ ဒီဒေါသတခါတလေသူများမတိုက်တွန်းမနဲ့လိုလိုထွက်တာရှိတယ်။အာဒီ Facebook တွေသတင်းတွေနားထောင်ပြီးတော့ဒါကြတော့သူများတိုက်တွန်းတဲ့သဘောမျိုးဖြစ်သွားတော့ဒါတွေကြည့်လို့ဖြစ်တာ။ကိုယ့်ကိုဖြစ်နေတော့ကိုယ့်ကိုနေတော့အငြိမ်းသာပေါ့။အဲ့လိုမျိုးဖြစ်နေ။တချို့ကြသိခံတယ်။အာသူများမြောက်ပြီးမှဒေါသထွက်လာ။ဒါမျိုးနေ။အဲတော့ဒေါသကိုနှမျိုးခွဲပေါ့ဗျာ။သူဟာသူ သူများမတိုက်တွန်းမနဲ့ဖြစ်တဲ့ဒေါသမျိုးနဲ့သူများတိုက်တွန်းမှဖြစ်တဲ့ဒေါသမျိုးဒီလိုမှတ်တော့အဲကြောင့်ဒေါသအခြေခံပြီးတော့စိတ်ကနှစ်မျိုးဖြစ်တဲ့အတွက်ဒေါသမှုစိတ်နှစ်ပါးလို့ခေါ်တယ်။နောက်မောဟအခြေခံပြီးတော့ဖြစ်တဲ့စိတ်ကလည်းနှစ်မျိုးရှိပါတယ်။အဲဒီအကြမောဟကြတော့ခံစားမှုကမထင်ရှားဘူး။ဥပေက္ခသဘောမျိုးပဲ။ဘုန်းကြီးတို့ ဒီစိတ်ပြန့်လွင့်တဲ့ခါပဲဖြစ်ဖြစ်ယုံမှန်တန်တရားဖြစ်တဲ့ခါပဲဖြစ်ဖြစ်ဒေါမနတလို့လည်းမထင်ရှားဘူးဒေါမနတလို့လည်းခံစားမှုမထင်ရှားဘူးတမန်ခံစားမှုဖြစ်တဲ့အတွက်ဥပ္ပခါပဲဒါကြောင့်မောဟဖြစ်နေတဲ့ခိုက်တံမှာတော့ခံစားမှုအနေနဲ့ဥပ္ပခါဝင်တာပဲမှတ်ထားမယ်ဒီမောဟနှစ်မျိုးရှိတယ်ဝိသေကိစ္စမောဟနဲ့ဩဒိစ္စမောဟပေါ့ဝိသေကိစ္စမောဟဆိုတာကတန်တရားတွေဖြစ်တာ ဒါဘုန်းကြီးတို့လည်းဖြစ်တာမလဲတရားတွေပါရအထုတ်ပြီးဆိုရင်တရားဝိပဿနာညာမဖြစ်ဘူးအသိဉာဏ်ညာမတိုးတက်ဘူးဟိုတန်တရားတွေရှောက်ဖြစ်ကုန်တာခါတလေဘုန်းကြီးတွေကြတော့တရားထုတ်နေဘုန်းကြီးတွေကြသီလသိက္ခာပုဒ်တွေပေါ်မှာသွားတန်တရားဖြစ်တတ်တယ်ဟောငါသီလတွေမြတ်ကြိုးပြတ်နေလို့လားဘာညာဒီလိုဖြစ်တတ်တယ်တချို့ကြတော့အခြေခံတရားတရားနဲ့တော့ဖះပေါ်လဲတန်တရားဖြစ်တာဟောဘုရားဆိုဟုတ်ပါရဲ့လားရှိပါရဲ့လား ကိုကိုကွယ်နာတက်သားတို့ကြီးတွေပဲကြောက်တုံးကြီးတွေပဲဥပုံကြီးတွေပဲဒီလိုကိုယ်ပဲဒီလိုပဲမြင်တော့ဒီထဲမှာတော့တရားပေါ့ဗျာတရားမြင်မှဖရာလည်းမြင်ပါတယ်တရားမြင်မှတန်ခါလည်းမြင်ပါတယ်တရားမမြင်သေးရတော့တရားပေါ်မှာလည်းတန်တရားရှိမှာပါပဲဖရာပေါ်မှာလည်းတန်တရားရှိမှာတန်ခါပေါ်မှာလည်းတန်တရားရှိမှာဟောလူသားတန်ခါဆိုတာလူပဲဘာဖြစ်လို့တို့က ရှ िख ိုးနေကြတယ်ပူဇော်နေကြတယ်လေးမြတ်ပြုနေကြတယ်တရားမှမမြင်တော့တရားမမြင်တော့တခြားပုဂ္ဂိုလ်တခြားဘာသာများဘုန်းကြီးတို့ဘုရားဘာသာကိုသူကအုပ်ပုံရှ िख ိုးတယ်ကြောက်တုံးရှ िख ိုးတယ်ဒီလိုပဲထင်မှတ်ကြတော့အဲတော့ဘုန်းကြီးတို့တွေကဘာလို့ရမလဲဆိုတရားသိအောင်အထောက်ရတယ်ဇံပိုင်းနေသွားမယ်ဆိုဇံနေရအောင်အထောက်ဝိပဿနာပိုင်းသွားရင်ဝိပဿနာ တရားအသိဉာဏ်တွေရအောင်အထောက်ရတယ်တရားသိပြီဆိုရင်ဖះပေါ်တကယ်ယုံပါတယ်တန်ခါပေါ်မှာလည်းတကယ်ယုံပါတယ်တရားမသိဘူးဆိုရင်တော့ဘုန်းကြီးတို့ချင်းချင်းလည်းမထုဘူးဗျတရားမသိရင်တန်ခါချင်းချင်းလည်းမယုံသေးတာမလေးစားတာဟာတန်ခါချင်းချင်းဟိုပုတ်ခတ်ဒီပုတ်ခတ်နဲ့အဲ့ဒါသိကြတယ်သူတရားပေါ်ယုံကြည်မှုတတ်ဝင်မှုမရှိလို့သီလသိက္ခာပုဒ်တွေမယုံသေးဘူးမလေးစားဘူးမယုံသေးမလေးစားပါဖြစ်လို့လဲသူ မယုံလို့ပေါ့ဗျာမယုံဘူးဆိုမှလည်းသူတန်တရားရှိတာတန်တရားရှိတော့သီလတိက္ခာဝတ္တိတရားလေးစားမကျင့်တော့ဘူးဒါမျိုးတွေဖြစ်တော့ပြီးတော့အရင်ဘဝမယုံဘူးနောက်ဘဝမယုံဘူးဒါမျိုးတွေပေါ့အရင်ဘဝလည်းမယုံဘူးနောက်ဘဝလည်းမယုံဘူးကြောင်းကျိုးဆက်ဆက်ဖြစ်နေတယ်ဒီနေ့ပရိသတ်သမုပ္ပါတရားတွေကြောင်းကျိုးဆက်ဆက်ဖြစ်ပုံဟောတာဒါသူလက်မခံနိုင်တရားပေါ်တန်တရားရှိတော့ပဋ္ဌာန်းတရားတွေသူလက်မခံနိုင်ဘူး သစ္စာလေးပါးတရားသူလက်မခံနိုင်ဘူးကံကြောင်းတရားတွေလက်မခံနိုင်ဘူးဒီကံလို့လို့ဒီကြိုးရတာဒါသူလက်မခံနိုင်ဘူးတန်တရားတွေဖြစ်တော့အဲ့ဒါဝိသိကိစ္စမောဟပဲနော်ဝိသိကိစ္စမောဟပြုတ်ခြင်းတော့တရားသိအောင်လို့တရားသိရင်ဝိသိကိစ္စမောဟပြုတ်မှာတရားမသိသူရတော့ဝိသိကိစ္စနဲ့လုံးချတယ်လက်ချဖြစ်နေဦးမှာပဲဥဒိစ္စမောဟဝိသိကိစ္စမောဟသောတာပန်လောက်ဖြစ်သွားပြုတ်သွားတယ် ဒိဋ္ဌိကလည်းသောတာပန်လောက်ဖြစ်သွားပြုတ်ပါပြီဥဒိစ္စကတော့ဘုန်းကြီးတို့စိတ်တွေပြန့်လွင့်နေတယ်ဒီမှာကြည့်ပါလားအာယုံမျိုးမျိုးသို့စိတ်ပြန့်လွင့်နေတယ်တရားမှတဲ့ခါကျတော့ဘုန်းကြီးတို့ကမျက်စိမိတ်နာပေဒီလိုမှတ်နေတာဒါပေမဲ့စိတ်ကမြင်မြင်မမြင်ရတဲ့အာယုံမှလည်းရောက်သွားတယ်မြင်ရတဲ့အာယုံမှလည်းရောက်တွေးပြန့်လွင့်နေတာပြန့်လွင့်နေဆိုတော့ဗာလဲတို့ထားတဲ့အာယုံမှမကတ်တာပဲကွာနေတဲ့သဘောလို့ ဒါကိုပြန့်လွင့်တယ်လို့တောင်းငကိုခံစားခဲ့မှုရအောင်နေမခံရသေးမခံစားသေးရတဲ့အာယုံမျိုးမျိုးပေါ်မှာစိတ်ကရောက်လာဝင်လေထွက်လေမှတ်တယ်စိတ်ကအဲ့မှာကပ်မနေထွက်ထွက်သွားတာလေဝါယောဒဓကမတောင်မှတ်မယ်ဆိုလည်းဒီပေါ်မှာမကပ်ဘူးထွက်ထွက်ထွက်ထွက်နေတာမျိုးကိုဩရိစာခေါ်တယ်ဒီဩရိစာကတော့ဘုန်းကြီးတို့ယဟန္တာဖြစ်မှပယ်ပါတယ်ယဟန္တာဖြစ်မှလုံးဝ ခြုံငိမ့်သွားတယ်ပေါ့ဗျာဟောဒီစာဒီကြားတွေကတော့ရှိနေုံနဲ့ဒီလိုမှတ်ထားဖို့အဲတော့ဘုန်းကြီးတို့တွေကအကုသိုလ်ကံတွေပြုကြပြီဆိုရင်တော့များသောပြန်လောဘခြေခံပြုတာဒေါသခြေခံပြုတာများပါတယ်လောဘရင်ခံပြုလဲမောဟပါတာမသိလို့လိုချင်တာဒေါသဖြစ်ရင်လည်းမသိလို့ဒေါသဖြစ်တော့ဘူးသိရင်ပဲဖြစ်မလို့မောဟပါနေတာမောဟက ဘယ်အကုသို့ဖြစ်ဖြစ်ပါတယ်မှတ်ထားအကုသို့ဖြစ်တိုင်းမှာဒီမောဟပါတယ်မောဟပါတဲ့အတွက်အကောင့်ထင်ပြီးလိုချင်တာအကောင့်ထင်ပြီးဒေါသဖြစ်တာခုစိတ်ဆိုးတယ်စိတ်ပြတ်တယ်တကယ်ညစိတ်ပင်ပန်းတယ်ဘလောက်ပင်ပန်းလဲညအိတ်မပြောလောင်ပင်ပန်းတာစားမဖြစ်တော့မဖြစ်လောက်ဒီဖြစ်တာဒါပေမဲ့လို့ဘာဖြစ်လဲကိုပင်ပန်းတယ်လို့မထင်ဘူးဒေါသဖြစ်နေဒါကိုတချို့ကဆဲနေတယ်သဘောကျတယ်အမှန်မမြင်ဘူးလေ ဆင်းရဲဒုက္ခမှမမြင်တော့ဘူး။ဘာကြောင့်မို့လဲခုနမောဟဖောင်းတာလို့အဝိဇ္ဇာဖောင်းတာလို့အဲ့ဒါတွေကိုချမ်းသာလေးချမ်းသာလေးမထင်ပြီးတော့အဲအဲ့ဒါမျောပြီးတော့ခုနကုသကံတွေလောက်တာပေါ့ဗျာ။အကုသကံတွေလုံးမယ်ကုသကံတွေလုံးမယ်ဆဲမယ်အကုသကံကဆဲတာတွေဆိုတာတွေပေါ့ဗျာ။အတင်းပြောတာတွေဒါတွေဖြစ်တော့နော်။အဲ့တော့ဘုန်းကြီးတို့လူသားတွေပေါ့ဘုံကျော်လူကတူတူပဲ။ လူသားတွေကကိုပြုတ်လို့ပြောနေရောညရောမပြတ်ပြုတ်လို့ပြောဆုံနေရတယ်ပြန်ဆန်းစစ်ကြည့်ပါလား။ဘာဖြစ်လဲ။ချမ်းသာခြင်းတော့ချမ်းသာခြင်းရတယ်ကြော်ကြားခြင်းရတယ်နာမည်ကြီးခြင်းရတယ်အဲတော့ချမ်းသာရှာနေကြ။ဒီချမ်းသာယခုဘဝချမ်းသာအောင်လည်းလုပ်တယ်။နောက်ဘဝချမ်းသာအောင်လည်းလုပ်တယ်။အထောက်မြညာ။မြတ်စွာဘုရားကြီးလုပ်နေတဲ့ချမ်းသာမှုတောင်းတလုပ်နေရတယ်ဘာအခြေခံလုပ်နေလဲ။လောဘအခြေခံလုပ်နေများတယ် အဲ့လိုလုံးရင်ဒီကမကျေနပ်တဲ့ဒေါသအခြေခံလောက်တာလေးလည်းရှိတယ်မောဟအခြေခံလောက်တာရှိတော့အဲ့လိုလုံနေတာများတယ်အကုသိုလ်ကံတွေလုံနေတာများတယ်ကုသိုလ်ကံလုံနေတာတော်တော်ရှားတယ်နော်အခုဘုန်းကြီးတို့သင်္นานမှာပဲကြည်လိုက်ပေါ့နော်ဖြည်းဖြည်းချင်းနဲ့နဲသွားတာကုသိုလ်လုပ်ကြတော့ဒါမျိုးတိတ်ပဲလုပ်ခြင်းအကုသိုလ်လုပ်ငန်းကြတော့တော်တော်များများလုပ်ခြင်းကြတယ်ပြန်ကြည့်လိုက်ပေါ့နော်ကုသိုလ်ဖြစ်ဖို့ လောက်တဲ့ပုဂ္ဂိုလ်ကမေတ္တာအားနေတယ်မနေ့ကကုသိုလ်ကြောင့်နေပြောက်ခဲ့တယ်ကုသိုလ်ဖြစ်ဖို့ဆိုတာကမိကောင်းဆွေကောင်းလည်းရမှာဆရာကောင်းလည်းရမှာမိကောင်းဆွေကောင်းမရဘူးဆရာကောင်းမရဘူးဆိုရင်လည်းကုသိုလ်ဖြစ်ဖို့တော်တော်ခက်တယ်အကုသိုလ်ဖြစ်ဖို့လွယ်နော်အခုချိန်ကအကုသိုလ်ဖြစ်ဖို့သိပ်လွယ်ဒါနဲ့ပတ်သက်ဘုန်းကြီးတို့တချို့ဆရာတချို့မိတ်ဆွေတို့ကကိုကျိုးငဲ့ပြီးတော့အလွဲမားတယ် သတင်းပေးတာတို့ဘာလို့လောက်တာပြီးတော့ကိုကဘာဖြစ်လာလဲဆိုတော့သူတို့လွဲမတွေကောင်းထင်ပြီးပြောပြီးလုံးမှုဒါမျိုးဖြစ်တယ်အကုသိုလ်တော့ပြီးမကောင်းကျိုးတွေခံစားတော့ဒါနဲ့ပတ်သက်လို့ဘုရားလက်ထက်တော့ကအဖြစ်ပြက်လေးတစ်ခုကျောင်းတကာတရားသူကဒီဘုန်းကြီးကိုကြီးညိုလို့ကျောင်းဆောက်လူဒန်းပြီးပစ္စည်းလေးပါးနဲ့လူဒန်းနေရမယ်အဲ့ဒီကျောင်းနိုင်ဘုန်းကြီးကျောင်းနိုင်ဆရာတော်ရဲ့စကားကို ယုံကြည်ပြီးတော့တခြားရဟန်းကောင်းတွေကိုအပြစ်တင်တာပြစ်တင်ကောင်ဆဲတာဆိုတာဒါမျိုးတွေလောက်တာဒီတဲ့ခါကျဘာဖြစ်လဲဆိုဒီเจ้าတကာကသူဆောက်လုပ်ထားတဲ့เจ้าအဲเจ้าထဲမှာတန်ခါတွေအတွက်ဝဆကူရီပေါ့လေအိမ်သာချင်းထဲမှာသွားဖြစ်ရတယ်ပြစ်တာသွားဖြစ်တာနော်အဲ့ဒါကိုဘယ်သူကမြင်လဲဆိုရှင်မောကလမြင်တာဒေဝစုပင်ရှင်နဲ့မြင်တော့မေးတယ် နော်မနေ့ကဘုန်းကြီးတို့ဩဝါဒပါတိမောက်အခါတော်နေ့နဲ့ပတ်သက်ပြောခဲ့တယ်နော်တကိုးရာကျတော့ဒီမြတ်စွာဘုရားရဲ့လက်ယုံကဒီဘယ်လက်ယုံကအကောတာရှင်မမောက်ကလာမယ်ဒီကမျိုးတွေသူကရှင်မြတ်ကြီးကကောင်းကောင်းမြင်နိုင်တယ်ဒီတော့အဲ့လိုပုံကိုယ်တွေသွားတွေ့မေးပြီးတော့တရားတွေဟောပေါ့အဲ့လိုလေလူတွေကသတိတောင်ကရာကုသကောင်းတွေလောက်တယ်အခုလည်းဒီတိုင်းပဲရှင်မဘောကလန်ကခုနက ကျောင်းတကာအိမ်သာချင်းထဲမှာသူဆောက်တဲ့နောက်တဲ့ကျောင်းတိုက်ထဲကအိမ်သာချင်းထဲမှာပဲပြိတ္တာသွားဖြစ်နေရှင်မောဘဂလာဒေဝစုကိုပင်ရှင်နဲ့မြင်တော်မူတယ်မြင်တော်မေးတယ်နော်သူဟာဘာဖြစ်လဲဆိုကောင်းစားချမ်းသာခြင်းလို့လောက်တာပဲကောင်းစားချမ်းသာရင်လည်းကြောင်းဆောက်လှူတယ်တန်းတယ်ပစ္စည်းလေးပါးတွေပံ့ပိုးတယ်ဒါပေမဲ့လို့ဆရာမသွားတယ်ဆရာမသွားတော့ဘာဖြစ်လာလဲဆိုအဲ့ဒီဆရာမကိုပဲဆရာမရဲ့စကားကိုနားထောင်လို့ ။ဘာဖြစ်လဲလဲကောင်းတဲ့ရန်တော်တွေဆဲတာဆိုးတာကိုအထင်နဲ့အမြင်နဲ့သွားဆဲဆိုး။ဆဲဆိုတော့ဘာဖြစ်လာလဲ။အဲ့ဒီအကြောင်းတွေကကုရီအိန္ဒာခြင်းနဲ့မှာပြိတ္တာကြီးဖြစ်ရတယ်။နော်ပြိတ္တာဖြစ်တော့ဘာလို့ ਆ လဲ။ဒီအဲ့ဒီထဲမှာရှိတဲ့အဲ့ဒါလေးဆုံးတဲ့မစင်းတွေကိုစားနေရတယ်။သူရဲ့ဆရာကပို့ဆိုးသေးတယ်။သူဆရာကဘယ်လိုဖြစ်လဲ။သူ့အောက်ကဖြစ်နေတယ်။တန်ခါးလေးဆုံးတဲ့မစင်းတွေသူကစားတယ်။ အဲ့ဒီကျောင်းတွေကပြိတ္တာရဲ့မစင်တွေကိုမကုန်းတော့ဘုန်းကြီးပြိတ္တာတစင်စားအဲ့ဒီအောင်လုံးမကောင်းဘူးနော်နှုတ်လို့မကောင်းအဲ့ဒါသတိထားဆရာကြီးမာရင်လည်းဒုက္ခရောက်တတ်တယ်မိတ်ဆွေမာရင်လည်းဒုက္ခရောက်တတ်တယ်ဒါလေးမှတ်ထားဆရာကောင်းတို့မိတ်ဆွေကောင်းဆိုတာကဘုန်းကြီးတို့သူတော်ကောင်းလက္ခဏာ၃ပါးရှိပါတယ်ဒါလေးကိုကိုယ့်အကူဝေဖန်ဆင်ခြင်တောက်တက်ပြီးတော့ကိုယ်ကိုယ်စိတ်ကပ်ဖို့ပေါင်းသိမှုရေးကြည့်တယ် ရှားကောင်းမိတ်ဆွေကောင်းဆိုဘယ်လိုလဲသူတို့ကထိကြိုက်နစ်နာစေတဲ့မကောင်းတဲ့ပြုမှုမျိုးမလုပ်ဘူးမိတ်ဆွေကောင်းရှားကောင်းပြီးတော့မကောင်းတဲ့စကားမျိုးသူများထိကြိုက်နစ်နာစေတဲ့နော်မကောင်းတဲ့စကားမျိုးမပြောဘူးမသင်ပေးဘူးမတိုက်တွန်းဘူးသူတို့ကအကျိုးမဲ့ဖြစ်စေတာတဲ့မကောင်းတဲ့အတွေးတွေကြံနေဒါတွေကိုလည်းမတွေးဘူးမကြံဘူးသူများကိုလည်းမတွေးခိုင်းဘူးမကြံခိုင်းဘူးအဲ့လိုမျိုးနေတာ ဒါဟာသူတော်ကောင်းလက္ခဏာပဲအဲ့လိုလက္ခဏာမျိုးရှိရင်တော့ဘုန်းကြီးတို့လည်းဒီလိုပုံကိုယ်တွေရွေးချယ်ပေါင်းရတာပဲကိုယ့်အတွက်တကယ်ကိုလမ်းကောင်းညွှန်ပြမယ်ဆရာမျိုးရှာရတယ်အဲ့ဒါမှခုနကောင်းတာကိုယ်မှကောင်းတာတွေကောင်းကျိုးတွေရှာမှာပေါ့အဲ့တော့မိတ်ဆွေကောင်းဆရာကောင်းရမှာပါပြီလေကောင်းတဲ့တရားတွေနာရမယ်ကောင်းတဲ့တရားတွေလေ့လာခွင့်ရမယ်ကောင်းတဲ့တရားတွေနာခွင့်လေ့လာခွင့်ရမှာအမှန်တန်ကျင့်ရတာပေါ့ မှန်တိုင်းကောင်းသူတော်ကောင်းတရားတွေကျင့်သုံးခွင့်ရမယ်ယောနိတော်နိမနတိကတော့မှန်မှန်ကန်ကန်ဆင်ញံနှလုံးသွင်းခွင့်ရမယ်ဆင်ញံနှလုံးသွင်းခွင့်ရမှာကုသိုလ်ဖြစ်တာပေါ့ဆရာကောင်းမိတ်ဆွေကောင်းများတော့ဗာပြည့်လေခုနလိုပဲအမားတွေညွန်ကြမယ်အမားတွေပြောတာတွေကိုကလက်ခံရင်သာဖြစ်သွားကိုယ်မှလည်းဆင်ញံညာလည်းမရှိတော့ဟုတ်မှတ်ပြီးပြောရဆိုရနဲ့အပြစ်တွေဖြစ်ကုန်တော့ဒါကြောင့်ဒါသတိထားတယ်တချို့ဆိုရင်ဟို စိုးစိုးကတော်တော်စိတ်ကောင်းတဲ့လုံကောင်းရှိတာပဲဒီမိကောင်းစိတ်ကောင်းဆရာကောင်းလွဲသွားမှသူကလူကောင်းပါတယ်ပြောရပါဘောဒုက္ခဖြစ်သွားတာချို့ကုသိုလ်လုံရင်ကုနာကြောင်းတကားတဲ့ဒါကုသိုလ်လုံရင်အကုသိုလ်ဖြစ်သွားတာပဲဒါမျိုးမှတ်ထားနော်ဒါကဘာလဲဆိုဒီကိုကဒီလိုလုပ်ရင်ချမ်းသာလိမ့်မယ်လို့ထင်တာဟုတ်အဲ့ဒီအဝိဇ္ဇာကြောင့်ဒီအကုသိုလ်ကနေကျုံလို့မရဘူး ဒီချမ်းသာလေးလို့ထင်တဲ့အဝိဇ္ဇာဟာပုထုဇဉ်သာရှိတာမဟုတ်ပါဘူးဗျာဘုန်းတော်သောတာပန်တရားကနေမှလည်းရှိပါတယ်သောတာပန်ကျတော့ဘယ်လိုရှိလဲဆိုဒုက္ခကိုဒုက္ခထင်တဲ့ဝိပန္နတာအဝိဇ္ဇာရှိနေသေးတယ်အနာဂါမလည်းရူပဘဝအရူပဘဝတွေမှာပတ်သက်ပြီးချမ်းသာတဲ့ထင်တဲ့အဝိဇ္ဇာရှိနေသေးတယ်ဒါကြောင့်မို့သောတာပန်တရားကနာဂံပုဒ်ဒီမှာလည်း ဒုက္ခဝိပန္နတာကြောင့်ဝိဇ္ဇာကြောင့်ကုသသင်္ခါရတွေပြုလုပ်သေးတယ်ဒီလိုမှတ်ထားမယ်နော်အဲပုထုဇဉ်ကြတော့ဝိပန္နတာအကုန်လုံးရှိနေတယ်လေးမျိုးလုံးရှိနေတယ်မတည်နေတဲ့ဒီနှစ်သက်ဖွယ်မကောင်းတဲ့ဒီယုံနာတရားတွေကိုဗာပြလဲဘုန်းကြီးတို့ခန္ဓာကိုယ်ကြီးနှစ်သက်နေတာပဲလေခန္ဓာကနန်းဆောင်လာတယ်ကိုယ်ခန္ဓာကိုယ်တော့နှစ်သက်နေတာရေလေးချိုးတဏှာလေးတွေပဲဒီလိုနဲ့နေပြီးတော့နှစ်သက်စရာကောင်းတယ်လို့ထင်နေတာ နှစ်သက်ရှာမကောင်းတဲ့ဒီရုပ်ခန္ဓာကိုဘာထင်လဲအကောင်းထင်တာသူဝဝိပါဏတာအနေနဲ့အကောင်းထင်ပြီးနှစ်သက်နေတာနောက်တစ်ခုကဘာမြင်မမြဲတဲ့ယုံနံတရားတွေပေါ့မြဲတယ်ဒီယုတ်ဒီနာဩမနေ့ကလည်းကောသီတာဒီယုတ်ပဲဒီနေ့လည်းဒီယုတ်ပဲဒီလိုပဲထင်တော့မဟုတ်ဘူးဒီနေ့ဒီအိုးအိုလာပျက်စီးလာဒါမျိုးပေါ့ဒါမျိုးလို့တရားနဲ့မနေတဲ့ပုဂ္ဂိုလ်ကနေဆာမြဲတယ်ပဲထင်နေတာ မနေ့ကလည်းငါဒီနေ့လည်းငါအတူတူပဲဒီလိုပဲထင်တာမျိုးတွေပေါ့ဒါကဒုက္ခဝိပါကတာခေါ်တယ်တချို့ကျဒါကအိသဝိပါကတာပေါ့နော်ဆင်းရဲတဲ့ယုံနာတရားတွေကိုဘုန်းကြီးကဗာပြချမ်းသာတယ်လို့ထင်တာဒါဒုက္ခဝိပါကတာခေါ်တယ်ဒီယုံနာတွေရလာတာဟိုငါချမ်းသာတယ်နေလို့ကောင်းတယ်ဒါမျိုးလေးထင်တယ်ဒုက္ခဝိပါကတာပြီးတော့ယုံနာတဘာဝတွေပေါ်မှာဘာထင်လဲဆိုဘုန်းကြီးက ငါတို့ကယောက်ျားမိန်းမထင်းတယ်အတ္တကဝိညာဉ်ကောင်ထင်းတယ်ဒါကြတော့ဒိဋ္ဌိဝိပ္ပန္နတာခေါ်တယ်ပုရုဇဉ်မှာကြတော့ဒီဝိပ္ပန္နတာ၄မျိုးလုံးရှိနေတယ်ဗျအဲ့တော့ဒီလိုအမှတ်မှားတဲ့အတိမှားတဲ့အထင်မှားတဲ့အယူမှားတဲ့အဝိဇ္ဇာတွေကြောင့်မို့တခုခုပြုလုပ်တိုင်းပြောလို့ပြောဆိုတဲ့ကြံစီတိုင်းကြံစီတိုင်းမှာကုသိုလ်နဲ့အကုသိုလ်တခုခုဖြစ်တာ ကုသိုလ်ဖြစ်ခြင်းဖြစ်မယ်အကုသိုလ်ဖြစ်ခြင်းဖြစ်မယ်ကုသိုလ်စားရဆိုတော့ဟိုတမင်တကာပြုလို့မှဖြစ်ပါတယ်အကုသိုလ်တွေဖြစ်နေတယ်ကိုကိုစိတ်ကိုပြန်ကြည့်လိုက်ပါနော်ဘုန်းကြီးတို့တူတူကမကောင်းတာဆိုပုံပြီးစိတ်ကပြောတယ်ကောင်းတာကြတိတ်မပြောဘူးပြနော်စိတ်ကစိတ်ရဲ့သဘောကဘုရားဟောတာပပတမီရမတိမနောစိတ်ကမကောင်းတဲ့နေရာမှာပြောတာစိတ်ကိုစိတ်အတိုင်းလွတ်ထားလို့ရတော့မကောင်းတာတွေနဲ့ပဲချိန်ကုန်နေမှာသိကြပါမယ် ဒါကြောင့်စိတ်ကိုနှုတ်ထားရအောင်တရားလေးနဲ့နေရတယ်တရားလေးနဲ့နေမှဘုန်းကြီးတွေတတ်တာအချို့ကဟိုရဟန္တာများကိုအကြောင်းပြစားမတော့တကောက်တတ်တာလဲဒါပြဿနာရှိတယ်ဟောရဟန္တာပုဂ္ဂိုလ်မှာကုသိုလ်လည်းမရှိဘူးအကုသိုလ်လည်းမရှိဘူးအဲဒီတို့လည်းကုသိုလ်အကုသိုလ်လှုပ်ရှားမလုပ်ပါဘူးဒါမျိုးတွေပြောတာကုသိုလ်လှုပ်ရှားမလုပ်ပါဘူးအဲမဟုတ်တဲ့ပုဂ္ဂိုလ်နဲ့ မနိုင်တဲ့ပုံကနဲ့သွားနိုင်တာကိုယ့်အချိန်နဲ့အဲ့လိုမှမဟုတ်ဘူးနဲ့ဥဒုဇေယကုသိုလ်ပဲလိုက်ရင်အကုသိုလ်ဖြစ်မှာပဲအဲ့ဒါအဲ့ဒါပြဿနာရှိတယ်နော်ဟိုမှာဒီရွာဒီမြို့မှာမကောင်းတဲ့လူတွေအဲလူကောင်းတွေမရှိတော့ဘူးဆိုလူစုလူမိုက်တွေကြကြမှာပဲဒါရှင်းနေတာကုသိုလ်မလုပ်ဘဲနေအကုသိုလ်ကျဖြစ်နေမယ်အကုသိုလ်ကျဖြစ်နေဘုန်းကြီးတို့တွေမကောင်းတဲ့ဘုံမှာရောက်ဖို့ကျဖြစ်နေမှာပဲ ယဟနာပုဂ္ဂိုလ်မှာကုသိုလ်မရှိဘူးဆိုကုသိုလ်မှုကို မပြုလုပ်တာမဟုတ်ဘူးရှိတယ်ပြုလုပ်တယ်ဒါမဲ့ဝိဇ္ဇာမရှိတဲ့အတွက်အကျိုးပေးတဲ့ကုသိုလ်မဖြစ်ဖက်နဲ့အကျိုးမပေးတဲ့ကိရိယာမရတာဖြစ်တဲ့သဘောပြောတာကုသိုလ်မလုပ်ဘူးလို့ပြောတာမဟုတ်ဘူးဒါမှတ်တာဘုရားယဟနာတွေဘုရားတို့ယဟနာရှင်မြတ်တွေလိုက်ကြည့်လေရှင်သာရိပုတ္တရာတို့ရှင်မောင်မောက္ကလန်တို့ဘုရားလည်းယူသိလေးစားတာပဲ ဒါပေမဲ့သူတို့ကုသိုလ်မဖြစ်တော့ဘူးလေကရိယာပဲပထေးကြီးတွေချင်းချင်းတွေ့လဲရိုသေလေးစားတာပဲတရားလည်းဟောတာပဲသူများတရားဟောနဲ့နာတာပဲရိုရိုသေသေလေးလေးစားနာတရားတွေမကြုံတော့သူကျင့်တာပဲဝေယောစားတွေမလုပ်စားပိုးတောင်လုပ်သေးရှင်သာကိုတော့ကိုလိုများရှိဆုံးဆုံးခံသွားရင် သူများနောက်မှထွက်တယ်ရောင်းတဲ့တတိုင်းလုံးလက်ပတ်ကြည့်ဒီမှာတန်ဃာတွေကတပြက်စီလဲတာမတွေ့တပြက်စီလဲတာတွေရေမခတ် ရေခတ်တော်မူတယ်ရေခတ်တယ်သင်္ကန်းလေးဖျို့ဘရက်ပြက်ထားတေချာခောက်သိမ့်ပေးတယ်နေမကောင်းတဲ့ပုံကိုယ်တွေတွေ့ရင်အဘိစကားပြောတယ်ဘာလို့လဲဘာဆခြင်းလဲဘာဖုံးပေးခြင်းလဲမေးတယ်ပြုသစ္စာရဟန်းလေးတွေတာမဏေလေးတွေဒီသာနာဘောမှာပြောအောင်ဆုံးမစကားတွေပြောတယ်ဝေယောစတွေအကုန်လုပ်တယ်လုပ်ပေမဲ့လို့အရှင်မြတ်ကြီးမှာကုသိုလ်ဖြစ်သလားမဖြစ်တော့ဘူးเนาะဘာပဲဖြစ်လို့ဆိုကရိယာပဲဖြစ်တယ်ဒါမှတ်တာ သီလသိက္ခာပုဒ်တွေရောဒီယန္နာရှင်မြတ်တွေယူသည်လေးစားစောင့်ထိန်တာပဲဒါပေမဲ့လို့ခုနသစ္စာလေးပါအကျွမ်းမဲ့သိပြီးဖြစ်တဲ့အတွက်သူတို့တဏ္ဍာမှာဝိဇ္ဇာမရှိတော့ဝိဇ္ဇာမရှိတဲ့အတွက်ကုသိုလ်ကောင်းမှုတွေပြုလုပ်တိုင်းပြုလုပ်တိုင်းနော်တွေးတိုင်းတွေးတိုင်းဟောတိုင်းဟောတိုင်းအကျိုးမပေးတဲ့ဘာဖြစ်လဲကရိယာစိတ်ဓာတ်ဖြစ်တယ်အကျိုးပေးတဲ့ကုသိုလ်စိတ်တော့မဖြစ်တော့ဘူးဒါကိုပြောတာနော်အဲ့တော့ယဟနာပုဂ္ဂိုလ်များကုသိုလ်အကုသိုလ်မဖြစ်ဘူးဆိုတာက ကုသိုလ်မှုကိုမပြုလုပ်တော့ဘူးလို့ဆိုလိုတာမဟုတ်ဘူးပြုလုပ်တယ်နော်ကုသိုလ်ပြုဝင်မြကုသိုလ်မဖြစ်ဖက်နဲ့ကိရိယာဖြစ်တဲ့သဘောမျိုးကိုပြောတာအဲ့ဒါမှတ်ထားဖို့လိုတယ်အဲ့ဒီတချို့ကြတော့ဒီကုသိုလ်မလုပ်ချင်တာ ਨੇ ရောက်အကြောင်းပြပြီးပယ်တဲ့သဘောပါပဲအဲကုသိုလ်မလုပ်လို့ခြင်းကဘာကြောင့်လဲလို့ခောက်ချက်ချရင်ခုနအဝိဇ္ဇာကြောင့်ပဲဒိဋ္ဌိအဝိဇ္ဇာမောဟကြောင့်ပေါ့ဗျာပြောရရင် ဝိဇ္ဇာရှိတဲ့ပုရိသေပုဂ္ဂိုလ်ကအလွန်အယူဆလွန်မှလို့ပါလဲဒါနလည်းမလုပ်ချင်ဘူးသီလလည်းမစောင့်တည်ခြင်းဘာဝနာလည်းမလုပ်ချင်ဒီကုသိုလ်အလုံးမျိုးကိုသူပြစ်ပယ်တာများကုသိုလ်မလုပ်ရင်တော့သူဘာဖြစ်မလဲအကုသိုလ်ချက်ဖြစ်တော့တာပေါ့ဗျာနော်ဝိဇ္ဇာအာကြီးအာကောင်းနေမှတ်ထားဖို့ရတာကုသိုလ်ပြုခြင်းနဲ့စိတ်မရှိဘူးရာဖြစ်ဖြစ်လူဖြစ်ဖြစ်ကုသိုလ်ပြည့်စုံကုသိုလ်ပြုခြင်းနဲ့စိတ်မရှိတော့ ကောင်းတဲ့ပုံပွားတွေနဲ့လွဲမှာပဲနိဗ္ဗာန်နဲ့ဝေးမှာပဲဝေးတဲ့ဝေးနေမှာပဲနော်ဝိဇ္ဇာမသိမှုဝိဇ္ဇာနဲရင်နဲသလောက်ဘုန်းကြီးတို့ကုသိုလ်ပြုဖို့စိတ်ကအမြဲဖြစ်ပါတယ်သောတော်ဘာဆိုရင်ကလျာဏဘုရုရှင်နဲ့ကုသိုလ်ပို့ပြီးလှုပ်ချင်တဲ့စိတ်အားကောင်းတာလူချင်တဲ့စိတ်တွေအားကောင်းတဲ့သီလတွေပို့ပြီးပြီးဆုံးခြင်းနဲ့တရားတွေပို့နာတယ်ပို့အားထုတ်တဲ့ဒီလိုတွေဖြစ်လာ ရာဂနာဂဆိုဒီတဲ့ပို့ပြီးတော့ကုသိုလ်ပို့အကောင်းနာဂဆိုရင် तू ကပရိဘောဓကိစ္စတွေဖြတ်ချလိုက်တယ်ချိန်ရသမျှ तू ကတရားနဲ့ပဲနေတော့တယ်တရားပဲစိတ်ဝင်စားတော့ရဟန္တာပုဂ္ဂိုလ်ဆိုရင်တော့ပြောစရာတော့မလိုတော့ဒါကြောင့်မို့ကုသိုလ်လို့အကုသိုလ်လို့ကို မပြစ်ပဲကောင်းဘူးဆိုနားလည်းသဘောပေါက်အောင်နော်မလုပ်ချင်တာနဲ့ရဟန္တာများတော့ရဟန္တာဆိုအကုသိုလ်လည်းမရှိဘူးအကုသိုလ်မရှိတို့လည်းတို့လို့နေလို့ရတာပဲဒီလိုသွားတွေ့လို့မရဘူးမတူဘူးမတူတာသွားမတူနဲ့ အဲဘုန်းကြီးတို့ယဟနာများကြဝိဇ္ဇာမရှိဘူးတာမန်ပုဂ္ဂိုလ်ကဝိဇ္ဇာရှိနေတယ်ပုရုဇဉ်ဝိဇ္ဇာရှိဝိဇ္ဇာရှိတော့ဘာဖြစ်လဲဆိုကြံတွေးသမျှပြုလုပ်သမျှပြောဆိုသမျှတွေဟာကုသိုလ်ဖြစ်ခြင်းလည်းဖြစ်မယ်အကုသိုလ်ဖြစ်ခြင်းလည်းဖြစ်မယ်ဒါကြောင့်ဝိဇ္ဇာပစ္စယသင်္ခါရမတိမှုဝိဇ္ဇာကြောင့်ကိုဘာဖြစ်လဲသင်္ခါရကောင်းကျိုးဆိုးကျိုးပိတတ်တဲ့ကုသိုလ်သင်္ခါရအကုသိုလ်သင်္ခါရတို့သည်တန်ဖိုးသည် ဖြစ်တယ်လို့ဘုရားဟောတာတော့ရသောအပြင်ဒီရန်သူမှမသိမိတ်ဆွေထင်တတ်တဲ့ပုရုဇဉ်တဘာဝရှိတော့ဘောနော်အမှန်ကိုမသိအမှားကိုသိတယ်အမှားကိုသိရင်လည်းအမှန်ကိုမသိဘူးပေါ့ဗျာရန်သူကိုရန်သူမှမသိတော့ဘာလို့လဲမိတ်ဆွေလို့အကူအညီပေးတတ်တယ်လို့ဒီလိုထင်တတ်တယ်လူလိန်ကိုလူလိန်မှသိတဲ့အခါကျတော့ ချို့လူတွေကလူလိမ္မာလူလူလိမ္ကိုလူလိမ္မာမသိတော့ချို့လူတွေကလူကောင်းထင်ပြီးပေါင်းတာပေါ့ဗျာပေါင်းတဲ့ရောနှောနေတာပေါ့ပေါင်းတဲ့ရောနှောနေတော့ဟောကိုယ်ပါဒုက္ခဖြစ်တာပေါ့နော်အဲ့ဒီပုဂ္ဂိုလ်တဲ့နောက်ပိုင်းကိုကိုယ်တိုင်လင်ခံမှာအော်ဒီပုဂ္ဂိုလ်လူလိမ္ဆိုတာဒီလိုနေဒီလိုပဲသစ္စာလေးပါအမှန်တိုင်းမသိတဲ့ခါကျတော့ဗာသိတယ်အမားတွေသိတယ်အလွဲတွေသိတယ် နော်လွဲတွေကဘယ်လိုသိလဲဒီဆင်းရဲတဲ့တရားတွေကိုကိုကချမ်းသာအောင်ထင်ပြီးဒါတွေနဲ့ပတ်သက်သားရနှစ်သက်နေတော့အဲ့ဒါတွေကိုနှိပ်စက်နေအဲ့တော့ကိုယ်တဏ္ဍာမှာသူတစ်ပါးတဏ္ဍာမှာဟောဒီတလောကလုံးမှာရှိတဲ့ယုံတရားနံတရားတွေတကယ်တော့ကြတော့ဘာခေါ်လဲဆိုဆင်းရဲတဲ့ဒုက္ခသစ္စာ အမှန်တရားပဲဒါမဲ့လို့လူတွေကဒီတရားတွေကိုလူတွေတတ္တဝါတွေကဘယ်သူမှ ဆင်းရဲတယ်လို့မသိဘူးပေါ့ဗျာမထင်ဘူးပေါ့မထင်တော့ပြပါပြလဲဒါရှိတယ်ကျန်ဒါရတဲ့အတွက်ချမ်းသာတယ်တော့ထင်ကြတာအဲ့တော့ထင်တော့ပါပြလဲဒါရတယ်နှစ်သက်တဲ့တောင်းတတယ်ဒါသမုဒယသစ္စာခေါ်တော့ဒါရနှစ်သက်ချင်းကြောင့်ပါပြလဲဆင်းရဲတယ်ဆိုမသိဘူးမသိုံမကဘူးဒါရနှစ်သက်မှုတွေအရင်ခံပြီးချမ်းသာတယ်ချမ်းသာတယ်တော့ပိုပြီးထင်သေးတယ်ပေါ့ ထင်တော့ဒီအရာဝတ္ထုပေါ်မှာဆွဲဆွဲမြတ်မြတ်ဆုပ်ကင်တာချောသေးတာသေးတော့ဒါမျိုးလွတ်မချနိုင်ဆုပ်ကင်တာနော်ဒါသမုဒိယသစ္စာပြောလို့ရတော့နော်ဒီထဲမှာသစ္စာနှစ်ပါးထဲမှာတော့နိရောဓနဲ့မဂ္ဂသစ္စာတော့သိဖို့မလွယ်ဘူးပေါ့ဗျာတာမန်သိလောက်ပဲသုဒ္ဓမယညာနဲ့သိနေစိန္ဒမယညာနဲ့စာပေလေ့လာဒီလောက်ပဲသိတော့နော် အဲ့လိုသိနေတော့တကယ်ကောင်းတယ်မထင်ဘူးမကောင်းပဲထင်တော့မယ်။အော်ဒီသစ္စာလေးပါအမှန်တိုင်းမသိတဲ့အဝိဇ္ဇာကြောင့်ကိုသင်္ခါရဆိုတဲ့ကံသုံးမျိုးဖြစ်ပေါ်တယ်။ဒါမျိုးလေးမှတ်ထားဖို့နော်ကုသကံနေခုနကံသုံးမျိုးဆိုတော့ဘုန်းကြီးတို့ပြောခဲ့ပြီပရမကံကပုံညာပြီးသင်္ခါရကာမဝဒရာကုသတဘောဒရာကုသကံနေပြုတယ်။ဒုတိယကုသကအကုသအပုံညာပြီးသင်္ခါရအကုသကံပြုတယ်။ နောက်တစ်ခုကတော့နောက်ပြောပါမယ်အာနေစာမိသင်္ခါရအရူပကုသကံတွေပြုတယ်ဒီနေရာမှာ ပြောစရာရှိတာကဒီကံသုံးမျိုးပြုတဲ့ကလူလက်တတ်တဲ့နေရာမှာပေါ့လေခုနကဒါနလုပ်တယ်သီလလုပ်တယ်ဘာဝနာလုပ်တယ်လူလက်တတ်တဲ့နေရာတွေမှာချိုးပုဂ္ဂိုလ်များဘာလုပ်လဲဆိုတော့ရေစက်ချာကံဒီမှာဒါလေးတွေပြောပါတယ်ဘာပြောလဲချိုးကဟောလူပေး မေးလူတဲ့အခါမှာလူဝေးပုဂ္ဂိုလ်လူကံပုဂ္ဂိုလ်လူဝပစ္စည်းတွေယုံနာသင်္ခါရတွေဖြစ်တယ်ဒါတွေကိုလက္ခဏာကြီးသုံးနာတင်ပြီးလူမှကောင်းမယ်ဒီလိုဟောပြောကြတာရှိတာပေါ့နော်ဒါကဘုန်းကြီးတို့သူတို့ကဘယ်ကြည့်ပြီးတော့ပြောတဲ့စကားလဲလို့မေးရင်တော့ဒီထပ်တာလေးနေရာပြောတဲ့စကားဗျထပ်တာလေးနေရာဘာပြောလဲဆိုတော့အဲ့ဒီလိုတော့ဆိုလိုတာမဟုတ်ဘူး ယရပနာတာရိတေနေဝဝဋ္ထုနာယရဏတ္တယတာဟုပူဇံကတ်တော်ယရဏသုံးပါးကိုပူဇော်မှုပြုတယ်ပူဇော်မှုပြုတဲ့အခါကျရင်အဲ့ဒီပရမသူကလူဒန်းနာဒါနကုသိုလ်အနေနဲ့ဟောတယ်ပြီးတော့သီလကုသိုလ်ဟောတယ်ပြီးတော့ဘာဝနာကုသိုလ်အနေနဲ့ဒီယုံနံတရားတွေပေါ်မှာပျက်စီးအပြတ်သဘောမျိုးမြင်အောင်ရှုခိုင်းတာဘာဝနာများကုသိုလ်အနေနဲ့ပြောတာနော် အဲ့ဒီမှာတခြားနားလည်ဖို့ရကထာတာတွေမှာဒါနဲ့ပတ်သက်ပြီးဒါနမရသီလမရဘာဝနာမရကုသိုလ်ပြုဖို့ပြထားတာနော်မလူမီကဒီလိုနှလုံးသွင်းပုံမဟုတ်တယ်လို့လူနေစဲမှာလည်းဒီလိုနှလုံးသွင်းပုံလည်းမဟုတ်ပါဘူးလူပြီးတဲ့အခါမှာနှလုံးသွင်းပုံဘာဝနာကုသိုလ်ဖြစ်ဖို့ဘာဝနာကုသိုလ်ဖြစ်အောင်နှလုံးသွင်းဖို့ကုသိုလ်ဖြစ်ဖို့တဲ့ဒီမှာခုနကပြောတဲ့နေရာမှာက လှူပြီးတဲ့ခါမှာဘာဝနာကုသိုလ်ဖြစ်အောင်ပြုလုပ်တဲ့နည်းပြောတာပဲလှူတဲ့တန်းတဲ့ခါလေးမှာပဲဒါကိုခုနကဘာဝနာကုသိုလ်ဆင်ញင်ရမယ်လို့ပြောလို့ရမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့အလောင်းတော်များဖះအလောင်းတော်များပေါ့ပေးလှူတဲ့ခါမှာခရဝရဒီကုံပြတ်သွားတာဆင်ញင်ပြီးလှူဒန်းကြောင်းဘာဝနာများကုသိုလ်နဲ့လှူဒန်းကြောင်းမတွေ့ရအောင်ဘုရားတရားတွေမှာလှူဒါနပြုတဲ့ခါမှာဗာပြီလေ။ ဒီကုံနာပြတ်တာဒီလိုပေါ့လေအနေဆသဘောဆင်ញင်ပြီးတော့လူရမယ်ဟောတာမတွေ့ဘူးနော်ဘလို့တော့ညွန်တာလေလူကံပုဂ္ဂိုလ်ရဲ့မြင့်မြတ်မြင့်မြတ်တော့ကြိုးကြည့်ချင်ကြိုးကြည့်တယ်လူကံပုဂ္ဂိုလ်ရဲ့ဂုံကို အာယုံပြုရွေးချယ်စီစစ်ပြီးလှူဒါန်းရမယ်ဒီလိုတော့ဒါနနဲ့ပတ်သက်ပြီးဟောတယ်ခုနလိုဒီဒါနကိုအနေဆဒုက္ခနတ္တဆင်ញင်ပြီးလှူဒါန်းဖို့တော့မဟုတ်ဘူးဗျဒါလေးမှတ်ထား ဥပမာဆိုတော့အလူကံပုဂ္ဂိုလ်ရဲ့ယုံနာတရားအိစ္ဆဒုက္ခလို့ဆင်ញံနှလုံးသွင်းနေရင်ဂုံရှိတဲ့လူကံပုဂ္ဂိုလ်နဲ့ဂုံမဲ့တဲ့လူကံပုဂ္ဂိုလ်အတူတူပဲဖြစ်သွားမှာသူ့မှာလည်းယုံနာကိုယ်မှာလည်းဒါပဲအဲဒါအဲ့ဒီလိုဖြစ်သွားရင်ဒါနကုသိုလ်စိတ်ကထက်ဖွယ်မရှိနိုင်ဘူးလေထက်ထက်တန်တန်မဖြစ်နိုင်ဘူးဘာဖြစ်လို့လဲဆိုအလူကံပုဂ္ဂိုလ်ကနေနေယုံညံ့နေစိတ်ကလည်းထက်တန်မှုပြုအလူကံပုဂ္ဂိုလ်က ထက်တန်းကြမှာကိုယ်စိတ်ကလည်းထက်တန်တော့ဒီတော့ဝိပဿနာရှုလို့ရင်ဝိပဿနာညာဖြစ်မဖြစ်ပေါ့ဝိပဿနာအထုတ်လို့မပြအထုတ်နေတဲ့ပုံကတော့မှနော်ဝိပဿနာညာဖြစ်ဖို့ခက်တယ်ဒီခဏတာလေးဒါမှန်လေးနဲ့သုတမယညာလေးနဲ့ဆင်ញင်ပြီးလှူယုံနဲ့တော့ဘလို့မှဝိပဿနာညာမဖြစ်ပါဘူးဗျာဒါလေးစဉ်းစားကြည့်ပါဒီ လူတဲ့တားနဲ့ခိုက်တာနေပါပဲဒါလေးအိဋ္ဌဒုက္ခအနတ္တပြောရုံနဲ့ဘောင်းတဲ့ကုသိုလ်မဖြစ်ပါဘူးတကယ်အထုတ်မှတကယ်ဖြစ်ပါတကယ်အထုတ်တာတော့ဉာဏ်ဖြစ်အောင်အထုတ်တာမှဉာဏ်ဖြစ်ပါဉာဏ်ဖြစ်အောင်မအောင်ထုတ်တာချိန်နေတာကုန်တယ်ဗျဝိပဿနာဉာဏ်ဘာဖြစ်ဘူးဝိပဿနာဉာဏ်ဆင်မဖြစ်ဖဲနဲ့သုဒ္ဓမြတ်ဉာဏ်စေတမြတ်ဉာဏ်အဆင့်လောက်ကိုတကယ်ဝိပဿနာဉာဏ်ထင်းနေတော့ဒါတော့ထင်မဲ့ရှိမှာပေါ့နော်ငါတို့ ပေးလူတယ်ဆိုတာကဝိပဿနာရှုဖို့လူတော်ဝိပဿနာရှုဖို့ဟောတာမဟုတ်ဘူးလူဒါနလူဒါနတတ်တတ်ပဲသီလသီလတတ်တတ်ပဲဘာဝနာဘာဝနာတတ်တတ်ပဲဒါမျိုးမှထားမယ်သူကဏ္ဍနဲ့သူပဲလူတဲ့တန်းတဲ့ခါမှာတန်ဃာကိုရည်ရွယ်ပြီးလူရဲ့အကျိုးများတယ်ဒါတွေဟောတာတွေရှိတယ်ရည်ရွယ်တန်ဃာကိုရည်ရွယ်ခိုင်းတာဒီအိဋ္ဌဒုက္ခနာတာဆင်ခြင်ပြီးလူပါမယ်ဒီလိုဟောတာမဟုတ်ဘူးဗျာဒါလေးတွေမှတ်ထားဖို့နော်နှလုံးသွင်းတဲ့ခါမှာလည်းဘုန်းကြီးတို့ တိကဏကိတောဝတပုရိတဌာနတိကဏကိဝတပုရိတဌာနတောမှာအင်္ဂုတ္တဒုတိယဝတရား150နှစ်ပေါ့နော်သူတို့ကောင်းတွေအလှ၅မျိုးလူတက်ကကြာယုံကြည်မှုနဲ့လူရမယ်ဒါမျိုးပဲညွန်တာပဲတတ္တရာဒါနာတေတိယုံကြည်ချက်နဲ့လူရမယ်ကံကံကျိုးကိုယုံကြည်ပြီးတော့လူဘုရားတရားတန်ခါကိုကိုယုံကြည်ပြီးလူအတိတ်ဘဝနောက်ဘဝအရှိဘဝနောက်ဘဝဒါတွေကို အာယုံပြုပြီးလူဒီလိုပဲဆုံးမပါဘုရားဟောပါတက္ကိစ္ဆန္ဒာနာဒေတိအလူကံပုဂ္ဂိုလ်ပေါ်မှာပေါ့လူပစ္စည်းပေါ်မှာရိုးသေးလေးစားလူနော်လူပဲဝတ္ထုပေါ်မှာလည်းရိုးသားလေးစားလူဒါမျိုးပြောတယ်ကာလဒါနနော်တင့်တော်တဲ့ကာလဝါဆိုဆိုဝါဆိုသင်္ကန်းလူကထိန်ဆိုကထိန်သင်္ကန်းလူဒီဘုန်းကြီးသင်္ကန်းရှားပါနေသင်္ကန်းလူပေါ့ဆွမ်းရှားပါနေဆွမ်းလူပေါ့ဒါကာလဒါန အနုဂိတစိတ်တော်ဒါနာလေးဒီပုံမှာကညှိပြီးတော့မလှူရဘူးတချို့ကလှူမဲ့ကြရင်ဒီပုံညှိနာမလွတ်ပေးလွတ်မပေးရဘူးဒါမျိုးတွေဒီအမျိုးမျိုးတော့ရှိမှာပေါ့နော်တချို့ကလည်းဒီငငယ်တုန်းကကြုံရတဲ့ဘဝတွေဘုန်းကြီးငယ်တုန်းကဆရာတော်ကကြုံနေတယ်သူကတော့ဘုန်းကြီးတို့ဆောင်းအောင်ရင်အလားငယ်တော့အောင်ဘာပေးမယ်ကြီးတော့အောင်ဘာလုပ်မယ်ဒီလိုပြောတယ် မဲ့ဆရာတို့ရဲ့ဒုတိယကဘာစစ်ဘုန်းကြီးငယ်ဆရာဒုတိယကဘာစစ်ကြုံဘူးတော့ကြုံဘူးတော့ဝက်ဆန်းရှားတာသူပြောပြခြင်းရတန်ခါးနေရရှားပါတော့ဂုံကြီးအိတ်နဲ့ဝက်ခဲရတာအဲ့တော့ဘုန်းကြီးကတန်ခါးတစ်စုံလေးပင်မဲ့ကြိုင်ဟိုတက်မိုင်လေးလူမဲ့ကြိုင်အကြာကြီးဆရတယ်အာငါလေကွာဒီနေ့သင်္ကန်းမရဘူးကွာတော်တော်နဲ့သူမဆုံးလို့နိုင်ဒါမျိုးတွေသွားတွေ့ဒါကတော့ကိုခံရတာတချို့ကြတော့မရှားပါပါမရှားပါရဲ့သားနဲ့ ဒီပစ္စည်းကိုလွတ်ချဖို့ကတ်ဒါမျိုးပေါ့ချော်ကိုပစ္စည်းလွတ်ချဖို့မဟုတ်သူများပစ္စည်းကိုလွတ်ချဖို့ကတ်တာတွေလည်းရှိသေးတယ်နော်ဒီတော့ဒီပုံမှာတွေ့တာတဲ့စိတ်နဲ့မလူပါဘူးလွတ်လွတ်ကျွတ်ကျွတ်လူရတယ်အဲ့ဒါမျိုးပဲညွန့်တယ်ပြီးတော့အတ္တနိစ္စပရိစ္ဆာအနုပအိစ္ဆာဒါနံတေတိသူများထိကကိုထိကပြီးမလူရဘူးတပ်ဖြတ်ပြီးလူတာမျိုးခိုးလူတာမျိုးလိန်ညာလူတာမျိုးပေါ့ ဒါမျိုးတွေအဲ့ဒီလိုပဲဟောထားတယ်နှလုံးသွင်းပုံဒါနဲ့ပတ်သက်ပြီးတော့ဒီဝိသကာအကြောင်းမကြီးရဲ့လိုအပ်ချက်လှူပုံလေးတွေပြောပါဦးမယ်ဒါတော့ဝိနိမာဝါမှာပါပါတယ်တစ်ချိန်မှာဝိသကာအကြောင်းမကြီးရဲ့အလှ၈မျိုး တသက်ပတ်လုံးလှူဒန်းဖို့ဗုဒ္ဓခွင့်တောင်းပါနော်အဲ့ဒီချိန်မှာရဟန်းတော်များက ရေတနှုတ်တွေမပါမရှိလို့ဒါကိုမြင်ပြီးလှူတာပါပဲ ရေချိုးတဲ့တက်မိုင်ပေါ့ဗျာဒါကိုရေသနှုတ်လို့ခေါ်တယ်အဲ့တော့ိသကအကြောင်းမှရဘုရားကိုလှူဖို့ရအတွက်အလှရှင်မျိုးလျှောက်ထားခွင့်တောင်းပါတယ်နံပါတ်1ကတော့ဒီဘိက္ခုတန်ဃာကိုရေချိုးတဲ့အခါသုံးဖို့ရေသနုတ်တန်ဃာလှူဖို့ဘိက္ခုတန်ဃာလှူသလိုဘိက္ခုနီတန်ဃာလည်းလှူဖို့နော်ဘိက္ခုတန်ဃာလှူတာတစ်မျိုးဘိက္ခုနီ တန်ခါလူတာတစ်မျိုးဘာလို့လဲရေချိုးတဲ့ကသုံးတဲ့တန်ခါကိုရေသနုတ်တန်ခါလို့ခေါ်တယ်အဲ့ဒီတန်ခါလူဝေလျှောက်ထားတာပါနောက်တစ်ခုကအကန္နုကရဟန်းကြီးကြွလာရင်ဆွန်လူဖို့ဒါလည်းဘုရားလျှောက်ထားတယ်သူတူချင်တယ်ပေါ့နောက်ခီးသွားတော့မယ်ဆိုလို့ရှိရင်ခီးသွားဆုံးခံခြင်းမရဘူးလေအဲ့လိုပုံကုမျိုးဆုံးလိုက်ခံပြီးချက်ချင်းခီးသွားနိုင်အောင်အဲ့လိုခေကဂမိကဌာနပေါ့ ခီးသွားရန်တော်များအတွက်ဆွမ်းလူဖို့ဒါကိုလည်းလျှောက်ထားပါတယ်။နေမကောင်းနေတဲ့ပုဂ္ဂိုလ်နေမကောင်းနေတဲ့ပုဂ္ဂိုလ်များလည်းဆုံးခံနိုင်ဘူးလေ။ဒီလိုပုဂ္ဂိုလ်မျိုးကိုလည်းသူကဆုံးလူတန်းကျင်တဲ့ဆွဲကြောင်းလျှောက်တယ်။အနေမကောင်းတဲ့ပုဂ္ဂိုလ်ဒီကျိုးကတက်ရွယ်ကြီးနေမကောင်းဒီကျိုးကပြင်းထန်နေမကောင်းတဲ့ခါကျသူတို့ကလည်းနေလို့မရဘူးလေ။ဆောက်ရှောက်တဲ့ပုဂ္ဂိုလ်ရှိရ။ဂိလာနုပတ္တကခေါ်တယ်။အနိနာကပစင်းငယ်လေးရဟန်းငယ်လေးတစ်ပါးပါရှိမှ ဦးစင်းငယ်လေးတစ်ပါးရှိမှကိုယ်ရင်တစ်ပါးပါရှိမှအဆင်ပြေတယ်တက်ကြီးလာလေလိုတယ်ပေါ့ဗျာအဲ့လိုဂီလာနာပြုစုရောက်ဆောက်ရှောက်တဲ့ရဟန်းများကိုလည်းသူကဆွမ်းလူခြင်းပါတယ်လို့ဒါဘုရားလျှောက်တာပြီးတော့မနက်ပိုင်းမှာပေါ့လေရာဂုဆုံးပေါ့ဆံပြုတ်ဒါတွေလူတိုင်းညီမတွေလျှောက်တယ်ဒီတော့ဗုဒ္ဓမှာမေးလေဆိုတော့ဣဒ္ဓကားတဲ့ဘေးအကျိုးတွေကိုမြင်လို့ဒီလို ဘယ်အကျိုးတွေကိုမျှော်ပြီးတော့ဒီလိုလူချင်တာလဲဒီလိုမေးတော့ဘူးပါတယ်ဒီတော့ဝိသကအကြောင်းမှာဘာကြောင့်မြတ်စွာဘုရားအရက်လေးမျက်နှာရှစ်မျက်နှာမှာဝါဆိုတဲ့ရဟန်းတော်များဝါကျွတ်လာရင်မြတ်စွာဘုရားဖူးမြို့ကိုလာကြပါလိမ့်မယ်တဲ့အဲ့ဒီရဟန်းတော်များကဟိုမြတ်စွာဘုရား ရထံရောက်တကအဘယ်ယံဟာကွယ်လွန်သွားပါတယ်ဗျာအဲ့ဒီယံဟာဟုတ်လားဘယ်ကတိပညာဆင့်ရောက်ပါတယ်ဒီလိုဘုရားကိုမြတ်စွာဘုရားမေးကြပါလိမ့်မယ်အဲ့ခါမှာဘုရားကမြတ်စွာဘုရားအော်ကွယ်လွန်သွားတဲ့ယံကဟောတော်တော်ဖြစ်သွားတယ်တရားကံဖြစ်သွားတယ်အနာကံဖြစ်သွားတယ်ယန္နာဖြစ်သွားတယ်ဒီလိုမိန့်ကြတော်မူပါလိမ့်မယ်အဲ့လိုမိန့်ကြတော်မူတဲ့ခါကျတပြည့်တော်မှာ ဒီအာဂန္တုကရာများဟိုဗာမိတ်လဲဟိုကွန်လွန်သွားတဲ့ဒီအရှင်ဘုရားဟာဒီရန်တော်ဟာဒီတောက်ထိမြို့ကိုရောက်ဖူးပါသလားဘုရားဒီပြောမေးပါမယ်ဘုရားအာရောက်ဖူးပါတယ်ဒီမှာကြီးဟာဒီရှင်မြငါအမြဲတမ်းလှူတဲ့အလှတစ်မျိုးမျိုးအလှခံသုံးဆောင်ပုံမှာဧကံဖြစ်မယ်အဲ့ဒီလို ဆင်ញင်အောင်မို့ပြီးတပည့်တော်ဝမ်းမြောက်ဝမ်းသာဖြစ်ပါလိမ့်မယ်ဗျာဝမ်းမြောက်ဝမ်းမြောက်ဝမ်းသာတွေပီတိတွေပါမုစာတွေဖြစ်ပါလိမ့်မယ်ပီတိဖြစ်တော့ဗတ္တိကိုယ်စိတ်တွေငြိမ်ချနိုင်မယ်ကိုယ်စိတ်တွေငြိမ်ချနိုင်တော့ဒုက္ခစိတ်ချမ်းသာလည်းမယ်စိတ်ချမ်းသာလာရင်တမာရီတွေဖြစ်ပါလိမ့်မယ်ဗျာအဲ့ဒီတမာရီတွေဖြစ်လာတယ်ခင်ဗျာတပည့်တော်ကအင်းဒီဒီဘိုးဘုဆင်တရားတို့ပွားများဘာဝနာအထောက်ဖြစ်ပါလိမ့်မယ်ဗျာတဲ့ အဲ့ဒီအကျိုးတွေကိုမျောခိုးပြီးတပည့်တော်ဟာတဲ့ဒီအလှရှစ်မျိုးကိုလှူဖို့ခွင့်တောင်းတာပါဗျာလို့လျှောက်ထားတော့ဗုဒ္ဓကခွင့်ပြုပါတယ်နော်အဲ့မှာလည်းကြီးလိုက်နော်ဒီဝိဓုကျောင်းမှာအလူကံရဟန်းတော်တို့ကိုဒီကုံညင်းသဘောပြက်ချင်းသဘောဒါမျိုးဟိုဆင်ញင်ပြီးလှူတာမပါပါဘူးနော်ဂုံလူရည်သူရှိတဲ့ သောတာပန်ယန္တိဂုံလူရှိတဲ့တရားကံယန္တိအနာကံယန္တော်တွေယဟနာပုဂ္ဂိုလ်တွေအနေနဲ့ကဆင်ញံနှလုံးသွင်းပြီးအာယုံပြုပြီးလှူတာပါဒီလိုနှလုံးသွင်းတဲ့အတွက်ဘာဖြစ်လာလဲဝိသခာယတဏ္ဏမှာပိဋိပါမောဇဝန္တာမှုတွေနှစ်သက်မှုတွေဖြစ်တယ်အရာဒီစစ်ဒီစစ်ဒီစစ်နဲ့သူတို့ကောင်းတရားတွေအထုတ်ဖြစ်သွားတာပဲဒီတော့ဖះကိုလှူရင်အဲ့ဒီလို အနေစာတို့ကနာတာမဆင်ခြင်မင်းနဲ့ဘုရားရှင်ရဲ့ဂုဏ်တော်တွေကိုဆင်ခြင်နှလုံးသွင်းရတယ်နော်အဝေးခဏနာပြောပြပါတယ်ဘုရားဘူးသွားပြီဆိုတချို့ကမလုပ်လဲဆိုဘုရားရှင်ဂုဏ်တော်ကိုဆင်ခြင်နှလုံးသွင်းပြီးပူဇော်တာမျိုးမဟုတ်ဘူးလက်ပတ်ပြီးမြန်လာတာမျိုးပဲဖြစ်တယ်နော်ဘုရားသွားဖို့ဘုရားရှင်ရဲ့ဂုဏ်တော်ဆင်ခြင်နှလုံးသွင်းရတယ်တန်ခါကိုလာကြတော့ရင်တန်ခါရဲ့ဂုဏ်တော်ကိုဆင်ခြင်နှလုံးသွင်းရတယ် အေးရဟန်းတော်တပါးပါကတော့မယ်ဆိုရင်သူ့ရဲ့တန်ခါကုံကိုဆင်ញံနှလုံးသွင်းတာဖြစ်ဖြစ်သူ့ရဲ့သီလသမာဓိပညာကုံကိုဆင်ញံနှလုံးသွင်းတာဖြစ်ဖြစ်အဲ့လိုအာယုံပြုပြီးလှူဒန်းရင်ပုတ်ကောင်းတယ်နော်ဒါကတော့ဘုန်းကြီးတို့ဗာလဲဆိုတော့ကုသိုလ်နဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့နည်းတွေပေါ့နော်တခါတလေဘုန်းကြီးတို့ဗာတိုင်းကောင်းတော်မင်းကလည်းအာနဲ့ချက်တွေရှိတော့အလွဲတွေညွန့်ကြားတာတွေရှိလို့ ဒါတွေပြောပြတော့နောက်တစ်ခုကတော့ဘုန်းကြီးတို့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့နေရာမှာမတိမှုအဝိဇ္ဇာကြောင့်ကိုသင်္ခါရ၃မျိုးပေါ့ပုံညာပြီးသင်္ခါရဒါပြောပြီးအပုံညာပြီးသင်္ခါရဒါလည်းပြောပြီးသွားပြီပုံညာပြီးသင်္ခါရဆိုတော့ကာမောဒရာကုသိုလ်နဲ့ဒုဗကုသိုလ်ကုပြုလုပ်နေတဲ့ဒါနသီလဘာဝနာတွေကကာမောဒရာကုသိုလ်ကြီးပါပဲဇန်နေရတာမှရူပကုသိုလ်ဖြစ်ပါတယ် ကုသိုလ်မလုပ်ဖဲနဲ့နေစိတ်ကိုလွတ်ထိုင်တော့အကုသိုလ်ဆိုတဲ့အပုံညာပြီးသင်္ခါရတွေဖြစ်ပါတယ်ဇန်တရားတွေအထုတ်လို့ရူပဇန်တွေရသွားတယ်ပြီးတော့အရူပဇန်တွေဆက်အထုတ်မှအရူပအာနိဇာပိသင်္ခါရဆိုဖြစ်ပါတယ်အာနမိဇာပိသင်္ခါရဆိုဘာပြောရလဲဆိုတော့အရူပကုသိုလ်၄မျိုးကိုပြောပါတယ်အာနိဇာဆိုတုတ်လုတ်ခြင်းမရှိဘူးဆိုတဲ့အဓိပ္ပာယ်ရတယ်ရူပဇန်ဝင်စားနေတော့မှာ အနီးနားမှာကျေလောင်တဲ့အတန်တွေဖြစ်ပေါ်လာရင်သမပဝင်စားမှာပျက်စီးပါတတ်တယ်ဒီအရူပသမပရသွားလို့ဝင်စားတဲ့ပုံကုများကြတော့အဲ့ဒီဘေးကဘလောက်ပြင်းထန်တဲ့တန်မိုးချုံပြတဲ့တန်ဘာသာညာတန်ပေါ့လေအဲ့လိုဘလောက်ကြီးကျယ်တဲ့ပြင်းထန်တဲ့တန်မျိုးဖြစ်တယ်သူကသမပဝင်စားမပြတ်ဘူးတည်တတ်နေတယ်ခိုင်မြဲတယ်မတုံမလုတ်တဲ့သဘောမျိုး အဲ့ဒါကိုခေါ်တယ်အာနိစာပိသင်္ခါရဆိုတာအဲ့ဒီလိုမတုံမလုံလို့အရူပဇံကုတွေကိုအာနအာနိစာပိသင်္ခါရခေါ်တယ်လို့ဒီလိုမှတ်ထားမယ်နော်ဒီအရူပကုသိုလ်တွေက၄မျိုးရှိတယ်အာဂတနိဆိုင်နာဇံဒါတွေတော့ဘုန်းကြီးတို့သိညိုသင်မှုမှရတော့မှာနော်အရူပဒီဒီစိတ်ပိုင်းတွေကိုစင်သင်မှုရမယ်အာဂတနိဆိုင်နာကုသိုလ်စိတ် ဝိညာဉ်နေစာနာကုသိုလ်စေအကိစဉ္ညာနာကုသိုလ်စေနေဝတညာနာကုသိုလ်စေဒီလို၄မျိုးရှိတယ်ပေါ့နော်အဲတော့ဒီကုသိုလ်ကံနေပြုလုပ်တဲ့ပုဂ္ဂိုလ်ကအရိပါ၄ဘုံအစဉ်တိုင်းရောက်လာတယ်အကာသနိဆိုင်နာကုသိုလ်ကံနေပြုမယ်ဆိုရင်အကာသနိဆိုင်နာဇန်နေရမယ်တော့အကာသနိဆိုင်နာဘုံရောက်လာတာဒီလိုမှတ်တာရောဒီအရိပါဇံကုသိုလ်ကြောင့်အရိပါ၄ဘုံရောက်ပါတယ် ရောက်တဲ့သင်္ခါရကုသိုလ်တွေလို့မှတ်ထားမယ်နော်အရိပါရောက်ကြောင်းသင်္ခါရကုသိုလ်တွေကပါလေအရိပါကုသိုလ်ကံနေပဲဒါမှတ်ထားအပုံညာပြီးသင်္ခါရပြုလုပ်တဲ့ပုဂ္ဂိုလ်ကြပဲရောက်အပေပုံရောက်တာပေါ့ဗျာပုံညာပြီးသင်္ခါရကုသိုလ်ကောင်းမှုပြုလုပ်တဲ့ပုဂ္ဂိုလ်ကြတော့ပဲရောက်နေတယ်လူပုံလည်းရောက်နေတယ်နတ်ပုံလည်းရောက်နေတယ်ရူပဗြဟ္မပုံလည်းရောက်နေတယ်ဒီလိုမှတ်ထားပေါ့ဒီပုံညာပြီးသင်္ခါရကုသိုလ်ကံ ူပကုသကံအာရူပရူပကာမကုသကံရူပကုသကံခေါ်တယ်အပုံညာပြီးသင်္ခါအကုသကံခေါ်တယ်အာနိစာပြီးသင်္ခါရဆိုတာအရူပကုသကံဒီကံသုံးမျိုးကိုမပြုလို့လောက်ကြလဲချမ်းသာတယ်လို့ထင်တော့ချမ်းသာပြီးထင်ပြီးပြုတယ်ပြုလုပ်တဲ့အတွက်သင်္ခါရပစ္စဝိညာဏဘာဖြစ်လာလဲဒီကုသကံနဲ့ပြုတယ်အကုသကံနဲ့ပြုတယ် အဲ့ဒီကုသကအကုသကံကြောင့်နောက်ကဝိညာဏပဋိသန္ဓေဝိညာဉ်တွေဖြစ်ပေါ်လာတယ်ဒီလိုမိန်တော့ဆိုလိုတာကတော့ဘဝတည်းပဋိသန္ဓေအစရည်တဲ့စေဝိညာဉ်တွေဖြစ်လာတယ်ဒါကြောင့်မို့အဲဒီဆရာတော်ရတော့သူကဗာမိတ်လဲဆောင်းလို့အမှန်မသွားအမှားမြင်ကအဝိဇ္ဇာကြောင့်ချမ်းသာလိမ့်နို့ရှိမြောကိုလေသုံးမျိုးမှုကံပြုစီမံရေဝိညာဉ်တွေ့ဆန်းဆောင်းဖို့အရှိရေးထားတယ်ပေါ့ဗျာဟွန်း အမှန်မသိဘူးအမှားမြင်တဲ့အဝိဇ္ဇာကြောင့်မို့ဒီအာယုံ၅ပါးဒီအာယုံတွေပေါ့လေမြင်သမျှကြားသမျှအာယုံတွေတွေ့သမျှအာယုံတွေအနံ့အာယုံတွေစားသမျှအာယုံတွေအသုံးဆောင်အာယုံတွေချမ်းသာတယ်လို့ထင်ပြီးတော့မလုပ်လဲကံနေပြုတာပေါ့ကုသိုလ်ကံနေပြုမယ်ကုသိုလ်ကံနေပြုတာကပုံညာပြီးသင်္ခါရအာနိစာပြီးသင်္ခါရအကုသိုလ်ကံနေပြုမယ်အပုံညာပြီးသင်္ခါရအဲ့ဒီပြုလုပ်လိုက်တဲ့အတွက် သူကံတိုင်းပေါ့အကုသိုလ်တွေပြုလုပ်မယ်ဆိုတာဘယ်ဘုံဘယ်လေးရောက်တဲ့ပဋိသန္ဓေဝိညာဉ်တွေဖြစ်တော့ကုသိုလ်ကံတွေပြုမယ်ဆိုလူဘုံနောက်ဘုံရောက်တဲ့ပဋိသန္ဓေဝိညာဉ်တွေဖြစ်တော့အရိပါကုသိုလ်ကံတွေပြုလုပ်ခဲ့မယ်ဆိုရင်အရိပါလေးဘုံကိုဖြစ်စေတတ်တဲ့ပဋိသန္ဓေဝိညာဉ်တွေဖြစ်တယ်ဒါလေးမှမယ်နော်ဒီနေ့ဒီလောက်နဲ့တင်ကြအောင်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားတဲ့အတိုင်းလိုက်လာကျင့်ကြအထောက်နိုင်ကြသဖြင့် မဲ့ညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဗျာ။